လေးကဝိရိယစတိသမာဓိခေါ်တဲ့သမာဝယမသမာစတိမဲ့စေတဲ့သမာသမာဓိမဲ့စေသုံးရပေါက်ဆက်လိုက်တဲ့အခါကျတော့သမာဓိခန္ဓာသမာဓိအုပ်စုဖြစ်သွားတာသူဦးချင်းအာမောကံနဲ့သုံးခုပေါက်ဆက်တဲ့အာဆိုတော့ စိတ်ကိုပဲအားရှိပါပါလားသူအားရှိလာပြီဆိုလို့ရှိရင်ကိုယ်ကလည်းငင်းပေါ်တဲ့အာယုံလေးအချိန်အဟုန်နဲ့ပေါ့လေအားဆိုင်ပြီးတော့စောစောမြဲရှုနိုင်တော့ရှုရအာယုံကစိတ်စိတ်ကြနေတော့တော့စိတ်ဆက်မပြတ်လည်းကြနေတော့ ကြာအလတ်မရှိရအောင်ကြာနေတော့အဲဒီတခဏခဏကြာတော့တဲ့ဝိရိယတတိကဝိရိယတတိအခုကြီးရှိတဲ့ခလိကသမားကြီးလေးဟာတခုချင်းအနေနဲ့တွေ့လို့ရှိရင်ဘာမှအားမရှိဘူးလို့အဲဒီအားမရှိတဲ့တခုချင်းတခုချင်းရှင်းတဲ့နောက်ဆက်ဆက်ပြီးတော့အချိန်ကောင်းရစွာရှိပြီဆိုလို့ရှိရင် ဆောင်းဝယ်ကောင်းလောက်အောင်ဒီအားတွေဖြစ်လာတာအဲ့ဒီအင်အားရှိတဲ့ခရိကသမားကြီးဟာလောကီအပ္ပနာသသမားကြီးနဲ့တန်းစီပဲဆိုဆန္ဒီဝဲဆိုတာစိတ်ကိုအာယုကာမဂုဏ်ကြီးမရောက်ရအောင်လို့တာရှိခအောင်တည်ရအောင်ခိုင်ရအောင်ပေါ့ဒီသိသိရမှာအတူတူပဲ ဖြစ်လာတာ။ဘာဖြစ်လို့လဲဆိုတော့သမာဓိရဲ့ဘေးရန်ပေါ်ဒီအနောက်ဆက်ကြီးအလောင်းမှုခံရလို့ဒီသမာဓိကသမာဓိခန္ဓာအဲသမာဓိကစိတ်အနောက်ဆက်ကြီးကိုအပေါ်ကြည့်ရနေလို့သောင်းခံရမှုဆိုသူအပေါ်ကြည့်ရတယ်အတိတ်ရပါတယ်အပေါ်ကြည့်ရတာကလည်းပဲ ရှင်ရှင်ဘွားကလေးဘွားကလေးပေါ်လာတဲ့အာယုလေးအာယုမှာအကျအလာမရှိရတော့အောင်အာယုနဲ့ဘလောက်ပဲရိုးရိုးကွဲနေပြီလေလို့စိတ်စိတ်ကြတဲ့သမာဓိရတော့တသားတဲ့လို့ထင်ရတော့အောင်ဒီရှိတယ်လို့တလကဘုဒ္ဓမာလာဆိုတာကဒီရှိနေရင်ဘုံမခံရတော့ဘူးနော် အဲ့ဒီပိုင်းရောက်တဲ့အခါမှာအတ္တအတ္တနာအပ္ပနာသမာဓိရဲ့ဘာဝနာစိတ်ကိုဘလုံးစိတ်ရင်းတရားကိုထားနိုင်ဆောင်းရှိတယ်သူကလည်းဆောင်းရည်တတ်ရှိလာပါတယ်ဆိုတော့ကျန်ကိုကလည်းမလျော့ပြောခဲ့ပါတယ်အဲ့ဒီအစ်စ်လောက်ရောက်လာလို့ရှိရင်ဥဒဝိသတာခေါ်တဲ့ဆံကလည်းပဲဆိုင်ကလည်းတော့အစာကျလာပါပြီခုန သမာဓိမာရိခန္ဓာခေါ်တဲ့သမာဓိအုပ်စုတရားတွေလည်းပဲအချိန်ရလာပါပြီ။အင်းအဲဒီပိုင်ရောက်တဲ့အခါမှာစိတ်တိတ်အာရမှုပျော်ရွှင်မှုပေါ်ဝမ်းသာမှုထိုက်တန်တယ်ဗျာ။ဒီငြိမ်ဖို့ဆိုတာဘာလဲနောက်ပိုင်းကဆိုင်ပါလေးတွေကလည်းပဲလိုက်လာတော့တာပါပဲ။ဥပမာအားဖြင့် ကော်လီလိတ်စားတဲ့သူတွေဟာအစာပိုင်းတော့လက်ကျင်ရလို့ရှိရင်တော့ချိန်ပြည့်ပြီလေလို့လွှဲချော်တဲ့အချိန်ကတော့အများကြီးပါပဲဒါပေမဲ့လို့ချိန်ပြီးတော့ပြစ်ပါများတဲ့အလေးထားလေးတွေကတစ်နေ့တစ်နေ့ပေါ့လေအားကောင်းလာလို့ရှိရင်အလေးကျင်တွေဖြစ်လာလို့ရှိရင်ချိန်ထားကြိုက်ဖြစ်လာပါလား အလေးကျင့်မရခင်ကထိသွားလို့ရှိရင်လည်းပဲဆိုရှင်လာတဲ့ဝန်တာတာပဲစိတ်ကလည်းငြိမ်ပြီးတော့တည်ငြိမ်သွားတာစိတ်ကြပြီးတော့တည်ငြိမ်သွားတာစိတ်တိုင်းမလွဲလို့ထိလာပြီဆိုလို့ရှိရင်တော့ထခုံရလောက်အောင်ပေါ့လေပြောလာတာပဲဝန်တာလာတာပဲစိတ်ကလည်းငြိမ်ကြသွားပြီးတော့ဒီဒီအာရသလုပ်ငန်းမှာစာရကိစ္စမှာတည်ငြိမ်မှုတွေလည်းရလာတာအဲ့ဒီဥပမာလေးနဲ့နှိုင်းကြည့်လို့ရှိရင် ပေါ်လွင်ပါတယ်ပြောရဆိုလိုတာကတော့ဥစ္စာဥစ္စာရဲ့ချိန်လာတဲ့တရားစာပြီးတော့ထိထိမိအာယုံထိထိမိဖြစ်လာလို့ရှိရင်ခုနကတိကသမာဓိကသမာဓိခန္ဓာကလည်းအားပေးမှုရှိလာပြီဆိုလို့ရှိရင်တရားလို့ပုံမှာပြောလာတယ်လို့ဒီလိုဆိုလို့တယ်ဒီလိုလုပ်ရတာကိုပဲဝန်တာလာတယ်သက်တော်သက်တာလေးလည်းဖြစ်လာတယ်သိငိမ့်လာတယ်လားဆိုတော့ ယောဂီအနေနဲ့ကတော့ခုနပေါ်ပေါ်ချင်းလည်းရင်းပေါ်ပေါ်ချင်းအာယုလည်းရင်းစမပြတ်ဖတ်နိုင်ဖို့ဒါတစ်ခုပဲလိုပါတယ်ချိန်ပြီးတော့တိတိမိမိထိရောက်သွားအောင်ပေါ့လေအားစိုက်ဖို့ဒါလောက်ပဲရည်ကြည့်ပါတယ်ကျန်တဲ့အာယုဒီမှာစိတ်ကသွားဖို့တတိဖြစ်ဖို့နဲ့တတိတွေမှာစိုက်ကြဖို့ အလေးပြုနေရပြီးတော့ရှုမိရအာယုံကိုယုံနေနာရင်းနဲ့သူ့အတူလိုလိုခွဲလာတာတုံးကျိုးတဲ့အနေနဲ့လည်းအလိုလိုခွဲလာတာတုံးကျိုးတဲ့တရားတွေရပေါ်ပြီးတော့ကြောက်မမြဲပုံဆဲပုံလူတိုင်းသူဖြစ်ပုံဆိုတာလည်းဒီအသိဉာဏ်ဥပဒနာအသိဉာဏ်တွေလည်းအလိုလိုဖြစ်လာတာယောဂီတွေကပေါ်ပေါ်ရင်းလည်းရင်းဖြစ်အောင်ပြီးအောင်ပေါ့ရအောင်ပေါ့ဒါလည်းရှိတယ်ဒီလိုခုပဲရှိတယ် ဒီတော့ကိုရီးယားပေါ်လာတဲ့ကျုပ်ကအာလေးတွေကအဖြစ်ဖြစ်ကမာတော့အဖြစ်ဖြစ်ကမြန်တော့ဒီအပူလေးကြီးတင်းတင်းရေးပေါ့လေရိုးချတက်ချဆက်လက်မှုရှိဘူးဆိုလို့ရှိရင်တော့ချက်ချင်းချင်းချက်ချင်းချင်းချက်ချင်းပြတ်သွားတာမရှိလိုက်တော့ရှိရမယ့်အာယုံမရှိလိုက်ဆဲနဲ့တိပ္ပတိကို ရှိပြီးတော့ပြတ်သွားတယ်ဆိုလို့ရှိရင်အဲ့ဒီပုံမှာမတိမှုဆိုတာဖြစ်လာတာပဲကိုရီးယားစစ်တရအာယုံကြီးသစ္စာလေးပါးရဲ့မှာဆိုလို့ရှိရင်ဒုက္ခသစ္စာတွေထည့်ပါတယ်ဆင်းရဲဆံတရားတွေထည့်ပါတယ်ဆင်းရဲမှတရားကိုရှင်းရှင်းအမှတ်ပြုပြီးတော့ပိုင်းခြားကြည့်ရမယ်လို့မြတ်စွာဘုရားမိန့်ကြားထားပါတယ်အဲ့ဒါပေါ်ပေါ်ချင်းကိုချိန်ပြီးတော့အားဆိုင်ပြီးတော့ထိထိမိဖြစ်အောင် မှတ်နိုင်ပါမှအဲ့ဒီရှုွက်အောင်ဒီစိတ်ကကြောက်သွားနိုင်ပါဆက်ကက်ကသွားနိုင်ပါလေဆက်ကက်စိတ်ကသုံးလို့ရှိရင်မရဘူးစိတ်လေးစိတ်ခံနေရင်မရဘူးဒီတော့ပေါ်ပေါ်ချင်းလက်မျက်မှတ်ဖို့ဆိုတာကဌာနကလည်းကိုယ်ကကြီးကြနေမှာဒီလောက်ဟာအမှန်တမ်းမမြတ်တဲ့အလို့စိတ်ရှင်ကြမှုကအစ အကျိုး9မျိုးတောင်ရတယ်ဒီအကျိုးတွေဟာလည်းပဲသူသားတိုင်းမှာတစ်ချက်လိုအပ်တဲ့အကျိုးတွေပဲဆိုတာကိုသိရှိပြီးတော့ယုံကြည်ချက်နဲ့ကြပါမယ်ကိုယ်ကိုယ်လည်းယုံကြည်ရမယ်သစ္စာနိလမ်းပေါ်မှာလည်းယုံကြည်ရမယ်ဇာတိပေါ်မှာလည်းပဲအာကုလကုဖြစ်ရမယ်ဆက်လက်ယုံကြည်ရလဲကြနေမှာယုံကြည်ချက်ကြမှာသတိဆိုင်အကျိုးကိုရလို့ရဆန္ဒကဖြစ်လာတယ် ဆန္ဒဖြစ်မှလည်းပဲဆွမ်းစားရတာပဲ။ကိုကြီးကဖြစ်လာတာပဲဆိုတော့တကယ်အထုတ်တဲ့ခါမှာလည်းစိတ်ကံနဲ့စိတ်ကံနဲ့ဟောလို့ရေရေရေရေနဲ့ဟောလို့ပေါ်တဲ့အာရုံကိုလူသားမှတ်နိုင်ရေးအတွက်ပေါ့လေ။တိုးလာတာ။ရေနဲ့ပုဂ္ဂိုလ်ကရှိတိုးတာ။ပဋိကံတဲ့ပုဂ္ဂိုလ်ကတော့နောက်ဆုံးနေတာပဲ။ဟွန်းရှုံးမှဒီကတော့ရှိတိုးမှအမြတ်အနေရနိုင်တာပဲဆိုတော့ ဒီဝိရိယလေးတွေကစိတ်ကံနဲ့ရှိတူတူသွားနေတယ်အဲ့ဒါဟာနေ့စဉ်နိုင်တိုင်းနိုင်တိုင်းမနေ့တိုင်းမနေ့တိုင်းစိတ်ကံနဲ့စိတ်ကံနဲ့ပါပါလေလောကီလောကမှာတောင်းအဲ့ဒီတောင်းတစ်ခုလေးပေါ်ပေါ်ကြီးလည်းရင်းပြီးအောင်မှတ်ဖို့လာပဲရှိတယ်ဒီဘာမှသိလာဖို့မလိုတဲ့ဆိုရိုးစကားတစ်ခုရှိပါတယ် practice make perfect ဆိုတာလေ့ကျင့်အလေ့ကျင့်ဟာများလာလို့ရှိရင်ကြီးကြီးမှုအောင်မြင်မှုရနိုင်ပါတယ်ဆိုတာပေါ့လေ့ကျင့်ပြီးတော့ဒါယောဂီတိုင်းမှာစိတ်ချင်တာတွေ့နေကျန်တဲ့အချိန်တွေမှာတွားရထိုင်ရအရိယဘုလေးရလုံးပါတော့ကိုယ်စံစိတ်ရှားမှုအစရှိတဲ့အရိယဘုအသေးစားလေးပါတော့ မလစ်လိုက်အောင်ပေါ့ဒီကိုယ်ရဲ့စိတ်ကြီးကိုလည်းကြီးပွားတဲ့ပေါ်တဲ့အာရုံကိုကြီးကြီးရရအမှတ်နိုင်ဖို့အမှတ်ရဖို့အမှတ်မရဖို့အမှတ်ဆက်ဆက်ဖို့သိရကြည့်ပါရတဲ့ပတ်သက်ပြီးတော့ခေါင်းကြီး2006ခုနှစ်ကိုရီးယားဓမ္မကိုရီးယားခီးမှာတနေရာမှာအခြားတနေရာကိုပေါ့လေခြားရိတ်တာတစ်ခုကို သွားရင်ကခီးတစ်ချာခီးအကြောင်းသာတော့ဆိုင်တဲ့ဆိုင်ဝင်ခွေးကိစ္စပြီးတော့ဟိုကြီးကြီးတွေ့လာရှိတဲ့အခါမှာလူနှစ်ယောက်သာတော့ဆိုင်ရဲ့အပြင်ကဝရန်တာမှာပေါ့လေဟိုသူတို့ကိုရီးယားတွေဆိုလို့ရှိရင်တော့ဒီတော့ကြည့်ပါကြောက်ကြင်စားနေကြတယ် ဒီလိုကြည့်ဆိုတာကလည်းသူတို့ပြောကုန်လို့တော့ဘုန်းကြီးမြန်မာလို့ဆိုလို့ရှိရင်ကိုယ်ကောင်ပေါ့ကိုယ်တတ်တော်ဆွနဲ့ခတ်ဆင်းတယ်ဟောနုပိလိခတ်ချင်းတော့ဒီကြီးထဲမှာနေတာဒီနေ့တော့မိုးခေါ်ပါတယ်အမဲလည်းအာအမုတ်အဲ့ဒီမိုးအဲဒီဒီနေ့မှာနေတဲ့ဒီ သွေးတ attva ဟာသွေးရနေပြီးတော့အပြင်ကိုထွက်ခဲတယ်သူတို့သွေးရနေပြင်းတဲ့ခါကျမှအစာလေးပါလေးထွက်ချပြီးတော့ဆဲရမှာအမြင်ရတယ်ဒီတော့ဒီကောင်ကိုမိကျင်လို့ရှိရင်သွန်းကစောင့်ပြီးတော့ထွက်ထွက်ချင်းကျုံးနဲ့ထူရတာပါအဲဒီကလေးကစားကရိယာလေးနှစ်ခုကနှစ်ခုသင်ထားတယ် ကိုယ်တ attva ပုံစံလေးပေါ့ကျင်းလေးနဲ့ထားတယ်ကျင်းလေးဒီကပတိနဲ့လည်းဆက်သွယ်ထားတယ်ပတိလို့လာအောင်လို့ဖလုတ်ကလေးနှိမ့်လိုက်လို့ရှိရင်အဲ့ဒီကောင်လေးကသူ့တွင်းထဲကနေပြီးတော့ကောင်းပြူပြီးတော့ထွက်လာတယ်ဒီကောင်ကြီးဒီကောင်ကြီးပေါ့ဒါလေးဆက်ကောင်ပြန်ပြီးတော့မရှိဘူးလားဒီတော့ကစားတဲ့ပုဂ္ဂိုလ်ကဓမ္မအသားလေးစောင့်နေတယ်။လို့ကြတက်ကြော်တဲ့စိတ်လည်းပဲအပြီးသားမှာပါပဲ။ပေါ်ပေါ်ချင်းလည်းထူရတယ် ဆက်ဆက်ဆက်ဆက်တာရှိပါတယ်ပေါ်ပေါ်ကြီးလည်းကင်းထူးနိုင်လို့ရှိတာအမှားရတာပေါ်ပေါ်ကြီးမထူးနိုင်ဘူးသူကသူပြန်ပြီးတော့တွင်းနဲ့ဝင်သွားလိမ့်မယ်အမှားမရဘူးဒီတော့သူတို့ထုတ်ထုတ်ပြီးဘုရားစိတ်ဝင်စားတာလည်းရှိဩစိတ်တရားထုတ်တယ်တဲကြည့်ပါလားဒီတရားသင်ကြားတဲ့အခါမှာတရားလေးကကောင်းတဲ့ဥပမာလေးပေါ့လေဆိုပြီးတော့ဘောလေးသိရမှတ်ထားတယ်အဲဒီကစားကြရိယာလေးလည်းပဲ ကြားတယ်ကြီးနဲ့ကြားလာရောတယ်တော့ဆင်းကောင်းပါတယ်တော့ကိုကိုကြီးလက်ရင်းမှတ်တဲ့အလုပ်ဟာဒါယောဂီအလုပ်ပဲဒီနေ့ကထွက်ထွက်ချင်းဒီကောင်လေးကိုထုတဲ့အလုပ်ဟာထုလူတောင်းတယ်အဲဒီပုံစံလေးယူပြီးတော့ခုနကဇာကရိယာမှာတွင်းလေးတွေကခေါင်းပြူပြီးတော့ထွက်လာတယ်ခုနပွေးကောင်ကိုအသာလေးတွင်းပုံနဲ့စောင့်ရတယ်ထွက်ထွက်ချင်းထုရတယ်ထုပါများလို့သူတို့က အခွင့်မတတော်ဘူးဆိုလို့ရှိရင်တော့ကြောက်ပါပြီဆိုတာအော်တယ်ပြောတယ်လို့အဲ့ဒါမှကိုယ်ကနိုင်တာဘလောတန်းရှိနိုင်တယ်ဒီထုနိုင်တဲ့ပုဂ္ဂိုလ်ကအမှန်များရတာမထုနိုင်တဲ့ပုဂ္ဂိုလ်ကအမှန်နဲ့အနိုင်ဆုံးအဲ့ဒီထုတ်ပြကြတယ်လုံးရလည်းဒီတိုင်းကိုယ်နဲ့ဆိုင်ပြီးတော့တကယ်ရှင်းရှင်းရှားရှားပေါ်လဲပေါ်လဲပေါ်တဲ့အာယုံအခုလိုပဲသင်္ခါကဆရာဆိုင်ပြီးတော့ ထုနိုင်ပါမှာမှတ်နိုင်ပါမှာမှတ်ကြရတာပါအဲ့ဒီဥပမာလေးနဲ့နှိုင်းစီပြီးတော့ပြီးလို့စက္ကန့်နဲ့မလားပေါ်လဲပေါ်လဲပေါ်တဲ့အာယုံကိုသတိထားနည်းနဲ့ထုနိုင်ထိနိုင်လို့ရှိရင်တော့ရှိအောင်လုပ်နိုင်လို့ရှိရင်တော့မှတ်တည်ရပြီးတော့ဒီယောဂီဆရာမကြားခင်လဲလုံလောက်ပိုက်စားတဲ့ကအစပါဘူးအသိဉာဏ်ကြီးဖြစ်လာပြီးသတ္တရားလည်းပဲအဲနိုးနေတဲ့သတ္တရားကိုလည်းပဲအသိဉာဏ်ကြီးဖြစ်လာတဲ့အခါကျတော့ ပြုစုဖြိုးထောင်ပြီးတော့တိုးတက်အောင်ပြင်ရရောက်ပါတယ်။တကယ်အမှန်တိပြီဆိုလို့ရှိရင်တိတယ်လို့ခံယူချက်ရင်ရက်တရားလည်းမြင့်တက်သွားတာပဲ။ဒါကတိရိစ္ဆာန်လည်းအလုပ်ဟာဒီကံအကျိုးကိုသိပြီးတော့နိုးလာတဲ့တတ္တတရားကိုအလုံးနဲ့ပြည့်စုံပြည့်ထောင်ပြတာဆိုတော့အတိညာဏ်ကြီးတိုးတက်လာသလောက်ဒီတတ္တတရားလည်းပဲတိုးတက်လာမယ်ဖွံ့ဖြိုးလာမယ်နောက်ဆုံး နိဗ္ဗာန်နိဗ္ဗာန်ကိုတွေ့သွားပြီဆိုလို့ရှိရင်တော့ဒီတတ္တတရားဟာဘီဝဖြစ်ဖြစ်မပြည့်ပြည့်နေတဲ့အနေအထားကိုခိုင်ရတဲ့တတ္တဒီတတ္တတရားကိုဖြစ်သွားမှာပါအဲဒီလိုအသိဉာဏ်နဲ့စိတ်နဲ့ဖြစ်လာတဲ့တတ္တတရားမျိုးသာသိချပါဘူးသူပြောလူပြောတဲ့ရန်ဆွမ်းပြီးတော့ဗောလေအရန်ရင်ကြည်ရတဲ့တတ္တတရားမျိုးကတော့မုဒ္ဒပဒါနာလို့ခေါ်ပါတယ်မုဒ္ဒပဒါနာဆိုတာအမိုက်ခံကအရန်ရင်ကြည်ရောဒီလိုလို brain fight ခေါ်တော့ ဘာမှမရှိသေးပဲနဲ့အရန်ကြည့်ကြရတာပေါ့အဲ့ဒီအစဉ်လုံးမဟုတ်ပါဘူးဘုရားတရားတော်ကတကယ်လက်တွေ့ရှင်းလို့ရတဲ့တရားဆိုတော့ခလိုက်စိတ်ကြီးမှမပါဘူးခဏဒီတော့ကြည့်ဥမာလေးဟိုပေါ့ဒါလေးကြည့်နားလည်ပြီးတော့ကိုရီးယားပေါ်ပေါ်ချင်းလည်းအဖြစ်ပြညာနေတဲ့အရှိခွဲအောင်လေး ဒီချိန်ကဆိုင်အောင်ထိရောက်မှုရှိဖို့အတွက်စိတ်ပိုင်းဆိုင်ရာသွန်အားကြီးလိုရတယ်ထင်ရပါတယ်စိတ်ဆိုတဲ့မြန်မာစကားကအလည်းအမျိုးမျိုးရှိပါတယ်ရိုးရိုးဆိုလို့ရှိရင်စဉ်းစားဖြစ်နေရတဲ့အဓိပ္ပာယ်လည်းရပါတယ်ဒီစားကျင်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ် ရွယ်တယ်ချိန်တယ်ဆိုတာလည်းဒီလိုနဲ့တည်ရရပါတယ်သုသပိုင်းကတော့စိတ်သာရှိနေတော့ဒီသတိပဋ္ဌာန်လောက်ဟာကောင်းမြတ်တဲ့လောက်ပဲလောက်ရင်ကောင်းတယ်ဆယ်ရွယ်မှလောက်ရင်ပိုကောင်းတယ်ဟုတ်ကိုယ်ရလုံနိုင်တဲ့အင်အားကိုရှိပြီးတော့စိတ်သာရှိနေတာပေါ့ဒီလက်ရှိယောဂီဖြစ်လာတဲ့အခါကျတော့ကိုယ်အနေထားကအစပေါ့မှန်တယ်အောင်ဆိုပြီးတော့ လုပ်တင်လုပ်တဲ့ဟာတွေပေါ့ဒီရှိနေပြီးတော့လုပ်ရပါတယ်။အလုပ်ကိစ္စကြီးကြီးပြီးဆိုလို့ရှိရင်ကိစ္စပါဝမ်းနဲ့စိတ်ဆိုင်ပြီးတော့ထားတဲ့အခါမှာအရှင်မြတ်ကြီးကအဲနှုတ်ကြနေရတဲ့စိတ်ဟာချက်ကလေးကောင်းမှုပေါ်လာတာနဲ့သုံးဖို့ပြင်မှုပေါ်လာတာနဲ့ငါကရည်မှန်းတဲ့အချက်ကလေးတော့ခေါင်းလာနေပေါ့လေ ကျွယ်ပြီးသားချိန်ပြီးသားအစဉ်နဲ့ဖြစ်သွားဟုတ်အဲ့ဒါအဝိတ္တဆိုလေ့ကျင့်လိုက်ကြတယ်ဝိတ္တဆိုနောက်အလေ့ကျင့်ရပါမယ်နောက်အရေးကြီးရပါပြီဆိုလို့ရှိရင်ချိန်သားစိတ်ဆိုတာဖြစ်လာမှာချိန်သားစိတ်ဆိုတဲ့အတိတ်ကမှတ်ချက်နဲ့အရင်ဖြစ်လာတယ်ဆိုတဲ့အတိတ်ရပါကိုမှန်းတာပါလေအမှုစီစိတ်ကလေးဆက်ချက်ပါစိတ်ကလေးတက်သွားဖို့ တကူပေါ်လာလို့ရှိရင်အဲ့ဒါလေးနဲ့ထည့်သွားပေါ့။ဒါကြီးမှန်းလာပဲ။ဒါလေးကျင့်တဲ့ကောင်များပြီဆိုလို့ရှိရင်ချိန်လိုက်တိုင်းချိန်လာတော့ဒီမှချက်နဲ့အရင်ဖြစ်သွားတာပဲ။ဒီရဲတဲ့အာယုမှာလည်းပဲတိမှတ်သွားတာတဲ့သွားတာချိန်ပြီးတော့တဲ့သွားတယ်လေဒါကလည်းအဲ့ဒါဖြစ်လာတယ်ပါပဲ။ဒါဝိတ္တရဲ့အစွမ်းကြီးပါပဲ။ ဒီချိန်လက်တိုက်ဆိုတဲ့စကားဟာဖြောက်သွားတယ်ကိုယ်ကောက်ကောက်မရှိတဲ့အဓိပ္ပာယ်ကမတ်သွားတယ်ဆိုတဲ့အဓိပ္ပာယ်ကတော့ကုန်းခွာပြီးတော့ဟောလီပြီးခွာတယ်ဆိုတဲ့အဓိပ္ပာယ်မရှိပါဘူးမမကြည့်ချင်းဖြောက်မတဲ့ဘောပါဒီကချိန်လက်တိုက်ပြီးတော့စိတ်ဟာသူ့လမ်းသူဖြောက်ကိုမှတ်လိုက်ပြီအဲဒီဆုံးမြသွားနေတာကတော့ဒီလောက်က သိရတဲ့အလုပ်ပဲဆိုတာလည်းလက်ခံတာတော့ရရဒီတော့ဖြောက်ပြီးဆိုလို့ရှိရင်ဒီအာရုံထိထိလေးရှိနေပြီဆိုတဲ့အတိတ်ပဲရပါတယ်ထိမိဆိုတာကသိစားတာပါပဲထိဆိုတဲ့သဘောကတော့တစ်ခုနဲ့တစ်ခုပေါ့လေအပြာအလားမရှိဖြစ်ဆုံးနေဆိုတဲ့အတိတ်စက်နေဆိုတဲ့အတိတ်ပဲဒီအတိတ်ပဲရပါတယ် ရုပ်ပြည့်ဖြစ်ရဆိုလို့ရှိရင်ခိုက်မိပြီးတိုက်မိပြီးအဲ့ဒီတည်းကြောက်ရောက်သွားစေတဲ့အဓိပ္ပာယ်ရပါတယ်ကွာအချိန်အကုန်နဲ့ဒီဟာချိန်ပြီးတော့အချိန်နဲ့တွားပြီဆိုလို့ရှိရင်အချိန်အကုန်နဲ့တခါလဲတိုးပြီးသွားတာအောက်အာယုံလေးနဲ့တက်အောင်လို့ရွယ်စုပြီးတော့အဲ့ဒီဒီအချိန်လိုက်ကြိုက်သွားပြီဆိုလို့ရှိရင်အဲ့ဒီအာယုံနဲ့တိုးပြီးသွားတာသံပြီးတဲ့သဘောလေးနဲ့တွားတိုးပြီးသွားတာနော် ဒီရရပြေချာဖြစ်သွားတယ်ဆုပ်တဲ့သဘောလေးနဲ့တွားတိုးမိတယ်လည်းရှိတယ်ဒီရသွားစီချာသွားတယ်ဟင်းဒီတဲ့သဘောလေးနဲ့တွားတိုးမိသွားတယ်ဒီချာတဲ့သဘောလေးနဲ့တစ်ခါတစ်ခါတွားတိုးမိသွားတယ်ဘယ်လိုအနေထားနဲ့ဖြစ်ဖြစ်ပေါ်လဲဝါရောရုပ်ရဲ့သဘာဝလက္ခဏာလေးကိုခုခုပေါ်မှာတိုးပြီးတော့ပြီဆိုလို့ရှိရင်အာဖြည်းခိုက်ခိုက်ရှင်းဟုနဲ့တိုးပြီးတော့ မရေရာတာမရှိတော့ဘူးရေရာရာဖြစ်သွားတာတိတိချာချာလည်းဖြစ်သွားတာဒါပါလဲဒါကလည်းကြိုးတာမရှိတော့ဘူးဒါကလည်းဥစ္စာကဒီဆိုတော့ဆိုတော့ဝေဖန်နေတဲ့သဘောဝေဖန်တဲ့သဘောကိုဆိုတော့အဲဆက်နေလို့ရှိတယ်ချုပ်နေကလေးဆိုတာကိုပြောတော့တယ်အဲ့ဒါဟိုတနေ့အဲ့ဒါလေးမပြောရရလို့ဒီကနေ့ဆက်ပြီးတော့ပြောအောင်ပါမယ်ဆိုပြီးတော့ထပ်ပြောတာပါ ထိမိသွားတယ်ဆိုတဲ့စကားလည်းရှိပါတယ်။ထိမိဆိုတဲ့အဓိပ္ပာယ်ကထိရောက်အကျိုးသက်ရောက်မှုရှိတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။အကျိုးသက်ရောက်မှုရှိမှာတော့အာရုံနဲ့မှစိတ်နဲ့တက်သွားတယ်စိတ်ကလေးကဖြောက်လာတယ်။ဘယ်မှခွက်ကောက်ခြင်းမရှိဘူး။လလဆန်းဆန်းဖြစ်တာလေ။ဒီသီလမေတ္တာကိုပယ်နိုင်တဲ့အကျိုးသက်ရောက်လာတယ်။အာရုံနဲ့ရှိရှိမိမိဖြစ်သွားတယ်ဆိုတော့ ရေရသွားတယ်လေဒီမှာတန်ပြဖြစ်ဖို့မလိုတော့ဘူးဒီအကျိုးတွေပြောင်းလာတာဒီအကျိုးကလည်းလည်းအကျိုးမဟုတ်ဘူးသမာဓိသတိရှိလို့ရှိရင်တော့ဘာမှအကျိုးမရှိဘူးခင်ရတာပဲအဲ့ဒါတော့ဆန့်ကျင်ဘက်ကိုပယ်နိုင်တဲ့အကျိုးကိုပယ်နိုင်တဲ့အကျိုးကြီးတစ်ခုနဲ့တစ်ခုအကျိုးရှိအောင်လို့တစ်ခုနဲ့တစ်ခုဆက်ဆက်လာတယ်ခုနချိန်လောက်ကဆရာဆက်ပြီးတော့ထိမိလာလို့ရှိရင် စဉ်းစားကြည့်ပေါ့ဒီမိနစ်လောက်ကြီးကြီးကြီးရှိရင်လည်းတဲ့ပြီးတော့ကြီးကြီးကြီးရှိရင်လည်းတွက်ကြည့်ပေါ့အချိန်ပေါင်း60နောက်ဆက်ကြည့်ပြင်းနေတာပဲတခါဝိရိယကစိုက်ထုတ်လိုက်တယ်ဆိုတော့ရှိွက်စီရှိမှတ်တဲ့စိတ်ရောက်အောင်ဆိုပြီးတော့အတင်းတုံးပေါ်ရင်ရောက်သွားပြီဆိုလို့ရှိရင်ခုနစိတ္တလက်မခံပြန်လာတဲ့သဘော အောက်ကိုလိုက်ရောက်တော့ပြိတ်သွားတယ်အဲ့ဒီအခြေအနေကိုဖြည်းဖြည်းရောက်ရောက်ဖြစ်သွားတယ်ဆိုတော့ဒါကိုပြောပါတယ်အကျိုးသက်ရောက်မှုရှိတယ်ဆောက်ရှိတယ်အတွေ့အကြုံပါတယ်အဲ့ဒါတော့အကျိုးတွေသက်ရောက်မှုပေါ်အောင်လို့ပြုလုပ်တာကိုပဲမှတ်ရတယ်လို့ခေါ်ပါတယ်ခုနကဒီတော်ကြီးပေါ်ပေါ်ရင်းရဲလို့မှတ်ရတယ်အမှတ်ရရင်အာအောင်မြင်တာပေါ့မမှန်ရလို့ရှိမှာဘူးပေါ့ မပြည့်ရင်ပို့ပြီးတော့ကုန်လူးနေရတာမများလေးလေးပို့ပြီးတော့ကုန်လူးနေရှိတာလေဟင်းရာဂင်နောက်တော့ရာဂင်နောက်ကြီးရလာမယ်ဆိုလို့ရှိရင်တော့ဒါအထူးရဆုံးတော့ရုပ်ရလည်းပဲကုန်လူးရတဲ့ယောဂီဖြစ်ရေးအတွက်ကတော့ဟုတ်လားပေါ်ပေါ်ချင်းလည်းငင်းချိန်ပြီးတော့အားဆိုင်မှလို့ဖြည်းဖြည်းတော့ဖြည်းပြီးသွားပြီဆိုလို့ရှိရင်အကျိုးတရားကိုရှိလာတာပဲစက်ကနဲ့အကျိုးတရားကိုရှိလာတာပဲအဲ့ဒါဒါအမှားရတဲ့ယောဂီခေါ်တာပါပဲ ရေကျက်တစ်ခုနဲ့ညမနဲ့ပန်းနိုင်ကိုဟောလေရေကျက်တစ်ခုနဲ့ပြုလို့အရာရောက်ပြီဆိုလို့ရှိရင်အရာရောက်တော့ကျွရှင်မှုဝန္တာမှုအေးချမ်းကြည်ငြိမ်မှုဆိုတာဖြစ်ရပါဘူးဒီလိုဖြင့်ကြိုင်ဆိုင်ပြီးတော့အမှန်နဲ့ရအောင်ပြုလုပ်ရတဲ့ကိစ္စတွေဆိုလို့ရှိရင်ကိုယ်ကအမှန်ရလေလေအမှတ်ကြီးများလေလေ ဝိတ္တရှိမှုတွေရှိပြီးတော့ဝန္တာတွေပြီးတော့ရှင်းချမ်းရှိမှုတွေဖြစ်နေပြီးတော့သာသမတာပဲဒီလိုပဲတရားအထုတ်လို့အာရုံနဲ့မှစိတ်လိုက်ချိန်သားကြိုက်ပြီးတော့ရှိရှိရှိဖြစ်နေပြီဆိုလို့ရှိရင်ဒါလေးဒီအခြေလေးတွေကိုသိရတဲ့အခါယောဂီကကြော်တယ်ဖြင်းဖြင်းဖြင်းနဲ့တတိမင်းချတယ်ခုတိကကြည့်တယ်ကြည့်သေးတော့ပြည့်ပြည့်စားနေဖြစ်တယ် ပီတိဖြစ်တယ်ဆိုလို့ရှိရင်ဝမ်းသာတာပဲ။ဒါလည်းဖြစ်တာပဲ။အေးစားပြီးတော့ဒီလိုခုလည်းဖြစ်သွားတယ်။သူအချိုးစားလိုက်။မတ်ဒီပုံများလာပြီဆိုလို့ရှိရင်ခဏခဏဝင်ဖြင်းနေလဲဖြင်းနေလဲပေါ့။ဒါလေးပီတိတွေဖြစ်တယ်။သတော်ကမလွတ်နိုင်တော့အောင်မိလာပြီဆိုလို့ရှိရင်တော်တော်လေးပေါ့လေအားအနည်းဆုံးတည်းကအားအများဆုံးပီတိပေါ့။ပုပ္ပိကပီတိဆိုတော့ တခါကရှင်းရှင်းနဲ့ဘာမှဖြစ်တော့မလို့ပေါ့လေဒီလေကာယုတ်ဘက်ကိုမျက်နှာမူပြီးရှိနေတဲ့အခါမှာတိုင်းလုံးကြီးလာတဲ့အခါမှာကိုယ်များစွမ်းကောင်းလားဆိုပြီးရင်ဖုံးရရှိတယ်ပေါ့။နောက်တိုင်းကြသွားတဲ့အခါကျတော့လည်းရှင်းလည်းအေးချမ်းနေတယ်။ဒီကရကပိတိဆိုင်ကနေထားလာပြီဆိုလို့ရှိရင်ဘာလို့ဖြစ်တော့မလဲဆိုတော့ယောဂီကအားတယ်။အဲဒီလိုအသေးစားပိတိနဲ့ခဏခဏဖြစ်ပြီးတော့ကအလိုက်လုံးတစ်ဖွဲပေါ့လေအားတယ်လောက်အောင် မှန်လာတဲ့ပီတိအသေးစားတွေဖြစ်တယ်။အင်း။ဟိုမှာလို့တော့အဲနှစ်သိအာရမှုဖြစ်လာတယ်။ပြောလာတယ်ပေါ့ဒါပေါ့။ပြောလာပြီဆိုလို့ရှိရင်ပြောတဲ့နောက်မှာဝိတ္တမှုချမ်းသာမှုလည်းပါလာတယ်။ဝိတ္တချမ်းသာတယ်ဆိုရင်အေးစားပြီးတော့တည်ရခုလည်းပါလာတယ်။ဒီတဝိစာရဒီဆိုင်ငါနှစ်ပါးအချိုးကျဖြစ်လာပြီဆိုလို့ရှိရင်ခြေရောနေပါဖြစ်လာပြီဆိုလို့ရှိရင် သူအချိုးစားလိုက်တယ်နောက်ပိုင်းကပိဋိသန်နဲ့ဒုက္ခသန်နဲ့ဒီကကရသန်ဒီသန်လေးလည်းပါလာတယ်အဝတ္တနာညာဖြစ်တဲ့အခါကျမှဒီသန်လေးဟာပြည့်စုံမှုဖြစ်ပါတယ်ပထမဆုံးအနေထားဆိုလို့ရှိရင်ကြောက်ကြတဲ့ယုံနာတရားတွေပေါ်မှာအမျက်ရှိတဲ့သဘောပဲခေါ်တဲ့ဥပဒနာညာစတဲ့အခါမျိုးမှာဒီဇိုင်းက၅ပါးနဲ့ပြည့်စုံတဲ့

ပေါ်ပေါ်ခြင်းရှိခွင့်အာယုံရှိလာတဲ့ဆရာဆက်ပြီးတော့ဆွဆွညဲရဲပေါ့လေအလေးနဲ့ထားပြီးတော့ကျိုးစားအားထုတ်တဲ့ယောဂီမှရနိုင်တယ်။အဲ့ဒီကလည်းမှားလိုက်၊နားတဲ့ကလည်းနားလိုက်၊အားတဲ့ကလည်းအားလိုက်၊စဉ်းစားတဲ့ကလည်းစဉ်းစားလိုက်ပေါ့လေ။ခပ်ပေါ်ပေါ်ဆဆလုပ်တဲ့ယောဂီအတွက်တော့ဘုန်းကြီးတို့အမှမခံဘူး။ လေးလေးနဲ့နဲ့ဒီအလုံးရဲ့အကျိုးညာလို့ပြီးတော့သံဖို့ထားတဲ့ခုပြောတဲ့တိုင်မှတ်တဲ့ယောဂီတော်ဘုန်းကြီးအမတ်ဒီအနည်းငယ်အတွင်းကိုပဲတရားအခြေကောင်းအလီကောင်းလေးတွေဖြစ်ဖြစ်လာနေပါတယ်အမတ်ကပါလေဒီတော့အလုံးလုံးတဲ့အခါမျိုးမှာပုံစံစားမဖြစ်စေပဲနဲ့တကယ်လေးလေးနဲ့နဲ့အလုံးနဲ့တူအောင်ကြိုးစားနေကြပါစေလို့လေးလေးနဲ့နဲ့တိုက်တွန်းနေတဲ့ဒီနေ့တရားဆုံးသတ်ကြပါ